ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌31ရက်3လ69ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်တရားပါဠိကယရနာနာသုံးပါးတို့အားယောတိညာလုလက်စမူရိစကုပူသောဖူမြောမှာလျှော့ကြောကြရသောဤပနာမကိုယ်ကိုယ်ကံစေနာသည်ကိုဤချမ်းသာခြင်း စိတ်ဤချမ်းသာသောဆိုပါတော့ကာယဒုက္ခပိတ္တဒုက္ခယထာနာတို့ဖြင့်ပြည့်ဝကြပြီလေထိုချမ်းသာသောကိုချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာမပြသော အကျိုးတရားတို့ကိုဒုပေါင်းအောင်ကျိုးစားနိုင်ရပြီလေဘုရားဖြစ်စေသာဗုဒ္ဓယဟန္တာဒုသာဘာနာဖြစ်သောနိဗ္ဗာန်သို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိငါးမျိုးတို့တွင် နင်းနေလို့နှစ်တဲ့တော်ပေါ်ရီဆိုဖြစ်နိဗ္ဗာန်လို့ဝင်ဆောင်နိုင်ကြပါစေ။ သူသည်ယနေ့ဟူထားရသောဒါနကုသိုလ်သည်ယနေ့ဝါများရသောဘာဝနာကုသိုလ်သည်မေတ္တာဖလားညာနာတာမေညာပညာအောင်ဒီစေရောဤသူပြုတတ်သောအကြောင်းအထောက်ပံ့လေး ရှိခါစေရာတေတရဏီနာတရဏဂုံဒုမနတဟာတခွအာတေနာဗမ္မာနာကတံအင်္ဂါရှိပါနှင့်ပြည့်စုံသောဥဘောတရာတိလာဥဘောတောတိလာကိုသာရုခံကတဝါကောင်းစွာခံဆောက်တည်ကြပြီး၍ဓမ္မံတရဏဂုံဒုမနတခွရှိပါသောကျွန်တော်တိခါဘုဒ္ဓများကိုအပမဟာတိနာမမေ့မလျော့မပေါ့မခါသောတတိတရားဖြင့် နံပါရီတမယူမချော့မကျူးမတော့မပြောင်းကြရအောင်ကောင်းစွာဆောက်တည်ဆောင်နေရပါစေအာဒီနေ့ဒီနေ့ဟင်ဒီနေ့ဘုံနေမှုဥပုသ္တဟုတ်ကလားဟင်ဘုံနေမှုဥပုသ္တအဲ့တော့ဒီနေ့ပါတော့ ဥပုသ်ဆောင်မှာလားသီလယူနေနေမလားဟုတ်ပါမလားဗျဟင်ဘယ်ကဆောင်မှာတော့ဥပုသ်ကိုဘယ်ကသွားဆောင်မှာတော့ဥပုသ်ကြီးကိုဥပုသ်ကြီးနဲ့ခဏတော့ပဲချင်းတာတော့ဟင်ဟောပြမေးလို့ရတယ်ဟောပြစောင့်မှလည်းပြောသေးကြမတိပဲနဲ့ဘယ်လိုလုပ်စောင့်မှာတော့ကြာဟင်ဟင်ဟိုတီလာရဖို့တော့တေးကြတယ်ဥပုပ်ရဖို့မတေးကြဘူးဟင် ဟိုသီလဆိုတာတော့တို့ဟိုကိုနဲ့နှုတ်နဲ့သူဟာထိန်းတာဟုတ်ကွယ်ဟင်ကိုနဲ့နှုတ်နဲ့ထိန်းရင်ရပြီးသူ့တက်တာလို့တဲ့စိတ်ရှိပြီးဟုတ်ကလားအဲ့ဒီတတ်လို့တဲ့စိတ်ကလေးကိုထိုင်ရာကိုနှုတ်မရောက်မီတတိလေးနဲ့စောင့်လိုက်ရင်စောင့်သေးလိုက်ရင်ဒါသီလကတော့ရနိုင်ပါတယ်ဟုတ်ကလားသူ့သာမယူမီဟုတ်ကလားယူလို့စိတ်ကလေးပေါ်လာရင်ထိုင်ရာကိုနှုတ်မရောက်မီတတိလေးနဲ့စောင့်ဖြစ်ပြီးဖြစ်လိုက်သူကတော့ရနိုင်ပါ သီလကလေဥပုပ်ဆိုတာဥပဝါဒဆိုတဲ့ပါဠိကလာတာလေဟုတ်ကလားဒီနေ့အတွက်ကိုအာယုံ၅ပါးထိတ်သုံးရမှာပြောတာဗျဟင်အဲ့တော့တို့ဒီသီလကရုံနဲ့ဆိုင်နေတယ်လေကိုယ်နဲ့နှုတ်ဖို့ကွဟုတ်ကလားဥပုပ်ကစိတ်နဲ့ဆိုင်နေတယ်ဗျာဟုတ်ကလားဗျာဒီကနေ့စိတ်ကလေးအာယုံနောက်ကိုလိုက်မသွားရဘူးဗျဟင်ဟင်မြင်မြင်နာနဲ့ပြီးသွားရမယ်မပါညာ ဟင်ကောင်းဤဆိုသည်အဲဒီအာရုံမခံစားရဘူးလို့ဆိုလို့ဒီဟုတ်ကလားဗျကြာကြာရုံနဲ့ပြီးသွားရမယ်ဟုတ်ကလားဘာပြောသည်ညာပြောသည်ကောင်းဤဆိုသည်ဒါသတိလေးသာထားလာမှာပေါ့ဟုတ်ကလားဟဲ့ဒီလိုပဲအနာနာယာသာယာထိယာတွေ့ယာဘယ်နေရာဖြစ်ဖြစ်ဟုတ်ကလားသူ့နေရာလေးကဖြစ်ပေါ်လာတာသူ့နေရာမှာတင်ပြတ်သွားဟုတ်ကလားဟင်အဲလိုကိုတို့အာယုနောက်ကကပ်ပါတဲ့ ကောင်းဤထိုးသည်ကြိုက်တယ်မကြိုက်ကိလေသာလည်းဒုစိတ်ကိုဝင်ကပ်ခွင့်မရှိရအောင်လေဟုတ်ကလားဟဲ့မျက်စိကမင်းမျက်လုံးထိတ်မှာတတိအဆောင်ချထားရမယ်ထင်တယ်ဟဲ့ပြီးတော့အာယုံကတိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်အဲ့ဒီအာယုံတိုက်ဆွဲဆွဲတဲ့အတွက်ဟုတ်ကလားမိမိကိုယ်မှာရှိနေတဲ့စိတ်ကလေးအာယုံနောက်ကိုလိုက်သွားမှပါမသွားအောင်ဆံရတကားဘောက်ကတတိလေးစောင့်ချထားတာထင်တယ်ဟုတ်ကလားဒီကနေ့အာယုံနဲ့စိတ်ကို သိချပေးမှာတယ်လေဟုတ်ကလားအဲ့ဒါဥဘောဗျာဟင်အဲ့ဒါဥဘောဗျာကဲဥပုစောင့်နိုင်မှာမလားတီလာတော့ရမယ်ဒါလေးဟင်တို့နတ်တလူမှာတတ်ဖရာရှိလို့လားတတ်ဖရာရှိလားခိုးတရားဟောအမရှိပါဘူးဗျာဒီမရှိတဲ့နေရာတော့လုံပါတယ်ဗျာတီလာကတော့ရပါတယ်ဟုတ်ကလားဟင် အဲတို့မှမဟုတ်ပါဘူးဗျာကျက်တယ်မာကြီးလည်းကျက်မရတဲ့နေ့မတတ်ပါဘူးဗျာဘာနာတိပါတာခံတို့လည်းလုံဟုတ်ကြားတဲ့နေ့မှာတတ်တာတယ်မရတဲ့နေ့တတ်လားမတတ်ပါဘူးအဲလုံမတယ်ဗျာခဏကိုနဲ့နှုတ်နဲ့ဟိုလုံလို့ရှိရင်သူတီလာတော့ကတော့လုံလောက်တယ်တင်လေဟဲ့ဒီလိုဆိုရင်နေ့စားပြီးအိတ်သာပြစ်လိုက်ဟုတ်ကလားအိတ်နေတဲ့ပုဂ္ဂိုလ်တယောက်ကိုနဲ့နှုတ်နဲ့မလုံဘူးလားဟဲ့အဲဗျာကဲခင်ဗျားတို့အိတ်ကြီးလေးတီလာရတယ်ပဲတီလာရဖို့တော့ပြေးကြတယ်အိတ်သာပြစ်လိုက်ဟုတ် ဟင်အေးအိမ်နဲ့ပုဂ္ဂိုလ်ကိုနဲ့နှုတ်နဲ့မဟိုဘာမှမလုပ်တော့တာဒီကိုလုံးမဗျာအေးကြီးလေးဒီလားရတယ်ပါပဲဟုတ်ကလားဥပုပ်ရဖို့ကြတော့လွယ်လားဟိအေးတို့ဟိုဥပုပ်နဲ့ဒီလားကွဲကြသေးဘူးဗျဟုတ်ကလားဟင်အဲ့တော့ဥပုပ်ဒီအာယုံကိုလုံအောင်ဆိုတော့စိတ်ကိုငြိမ်အောင်ထိရမှာတယ်ဟိဒါကူပဲတို့တခါဟိုတို့တော်တွေပြောတတ်ပါလေကွယ်ဒီပုဂ္ဂိုလ်ကိုတည်င်းပဲဆိုတာပြောတတ်သလားဟိ အဲ့ဒီဒီပုဂ္ဂိုလ်ကတော့တည်င်းတယ်တည်င်းတယ်လို့ပြောဘူးလားဦးဥပုသ်ဆောင်တဲ့ပုဂ္ဂိုလ်ကိုတည်င်းတယ်သူ့ပါဠိလိုတော့တိတနဲ့အင်္ဂတိတင်္ဂထင်တယ်ဟိတိတဆိုတာဒီနေ့စိတ်ကလေးညင်တဲ့အေးချမ်းနေတာပြောတာလေဟင်ဒီစိတ်ကလေးရဲ့ငြိမ်သက်အေးချမ်းခြင်းရဲ့အခြေခံအစိတ်ပိုင်းကိုတည်တင်္ဂကိုတည်င်းဟုတ်ခလားဒီအဲ့ဒီစိတ်ကလေးငြိမ်သက်အေးချမ်းတဲ့အဲ့ဒီအေးချမ်းဖို့ရာဖြစ်စေနိုင်တဲ့အခြေခံအစိတ်ပိုင်းလေးများကို တို့ဒီကနေ့9နာရီတင်တယ်ဟိဟုတ်ကလား9နာရီဆိုရင်တို့ဟိုဥပုသောင်းမှာတည့်ရက်တင်တယ်ဟိတည့်ရက်လားဟိဘယ်နေယူမှာတော့ဟုတ်ကလားတည့်ရက်ကဘယ်တော့ပြည့်မှာတော့ငါပြင်က9နာရီဟုတ်ကလားအဲဥပုဘယ်တော့ထွက်မှာတော့ဟုတ်ပါမလားဗျဟိအဲ့တော့ဟိဟိတည့်ရက်လို့ပြောထားတာဟုတ်ဗျဟင်တည့်ရက်လို့ပြောရင်ဒီကနေ့9နာရီယူတာမဟုတ်ဘူးလား နက်ပြင်က9နာရီမှ24နာရီတစ်ပတ်ပြည့်မှတယ်ဒါတည့်ရမဟုတ်လားအဲ့တော့တို့အခုချိန်ကနေပြီးနက်ပြင်ကမနဲ့9နာရီထိအောင်ဒီတတိလေးနဲ့အဲ့ဒီအေးနေတဲ့ငြိမ့်နေတဲ့စိတ်ကလေးကိုတည်ဆောင်သွားရင်တင်းသေးတယ်လေဟိဟင်ဈေးတယ်ဆိုတာပစ္စည်းတယ်သွားတာဈေးတယ်ပြောတာမဟုတ်လားပစ္စည်းတွေဈေးတယ်သွားပြီးတော့ရောက်လာကိုဈေးတယ်ဟုတ်ကလားတင်းသေးတာဟော ခုတို့ဒီအာယုန်လေးစိတ်သုံးပြီးငြိမ်သက်အေးချမ်းနေတဲ့စိတ်ကလေးကိုဟုတ်ကလားဗျဟင်းနေ့ဖြင့်က9နာရီထိပယ်ခေါင်သွားရမယ်ဗျအဲ့ဒါတင်းတယ်ဟုတ်ကလားပယ်ပါမလားဟုတ်ပါမလားဟုတ်ပါတယ်ဟင်အပယ်နိုင်မမလားပယ်နိုင်ပါလေဗျဟောအပေါက်ကြားလေးမှနည်းနည်းမရှိဘူးလားဖိတ်တဝက်စင်တဝက်မှရှိတော့ဘူးလားဟင်ဟင် အောင်မလက်ကြားရည်ယူနေမှာပါခင်ဗျာဟင်ဟင်အဲလက်ကြားရည်ယူနေမှာပါဗျာဟင်အဲ့တော့တို့ပြောယူပြောစင်ကတော့သတင်းတယ်ဆိုတော့လူတိုင်းပြောနေတာပါပဲဥပုပ်တယ်ဆိုတော့လူတိုင်းပြောနေတာပါပဲတို့တော့ဥပုပ်တယ်ပြောတော့လည်းဥပုပ်ကူတယ်မသွားတာများပါဟုတ်ကလားဟဲ့သတင်းတရားကောအဲ့ဒီငြိမ်တဲ့အေးချမ်းနေတဲ့ကလေးတယ်သွားရလားဟိဟုတ်ကလားဗျာဟင်အဲ့တော့တို့ဥပုပ်ရဖို့လူသေးတဗျာဟုတ်ကလား သီလနဲ့မပြည့်စုံဘူးအဲ့တော့ဒီဥပုပ်ရခြင်းဘာလို့ရမတုံးတို့စိတ်ကလေးကိုဟင်အာယုံပြောင်းရလိမ့်မယ်ထင်တယ်ဟဲ့ဒီကနေ့နေတိုင်းတော့ဟိုသားအာယုံသမီးအာယုံဆိုတော့အာယုံ၅ပါးထင်တယ်ဟဲ့သားမှလည်းအာယုံ၅ပါးသမီးမှလည်းအာယုံ၅ပါးအဲတိတ်ရှိတဲ့မဲ့ဘာဖြစ်ဖြစ်အာယုံ၅ပါးပဲရှိတယ်ထင်တယ်ဟဲ့အဲ့ဒီနောက်လိုက်လို့ရှိရင်ဟိုဘာပဲညာပဲဆိုတဲ့ကောင်းအိထူသည်ကြိုက်ဤမကြိုက်ဒါလာရင်ဟိုအေးချမ်းပါဦးမလားဟဲ့ တည်တင်ငါဆိုတာမဖြစ်နိုင်ဘူးဟုတ်ကလားဗျအဲ့တော့တို့အာယုံပြောင်းရမယ်ဒီကနေ့ဟိုတို့အဲ့ဒီပြည့်အာယုံ၅ပါးသာဖရာအာယုံတင်တယ်ဟိဟုတ်ကလားတရားအာယုံတင်တယ်ဟိပြီးတော့တန်ခါအာယုံတင်တယ်ဟိဒါကိုပဲတရဏဂုံသုံးပါးပြောတာတင်တယ်ဟုတ်ကလားဒီဘက်ပြောင်းရမှာတင်တယ်အဲ့တော့တို့ဒီကနေ့တို့တော်ပြောပြောလို့ရှိရင်တော့ ဟိုမိမိနှုတ်ကိုစကြက်ပြောင်းပြီးတော့ကြောင်းတယ်လို့ထင်တယ်ဗျာဟင်အာယုံ၅ပါးစကြက်တော်ကနေပြီးဖရာအာယုံတရားအာယုံတန်ခါအာယုံဒီသုံးခုတစ်ခုပေါ့လေဟင်ကြောင်းမှုရာအတွက်လည်းကိုတို့ဒီတီလာပေးတိုင်းပေးတိုင်းတရဏဂုံပေးလိုက်တာထင်တယ်ဟုတ်ကလားတီလာတင်ပေးတာလားဟိုစကြက်ပါအားလိုက်တာလားဟုတ်ကလားအဲတီလာပေးယူနေမို့ဗျာတို့ကစကြက်ပါအားတာထင်တယ်ရောအဲဒီစိတ်ကလေးကိုဒီစကြက်ထဲကြောင်းဆိုတော့ ပေးတာတယ်လေအဲ့တော့တို့တော်တွေလည်းပြောမှာပါဒီကနေ့မနေ့ဆိုကြောင်းသွားမယ်ကြောင်းသွားမယ်နဲ့ပြောဘူးလားပြောလားကြောင်းသွားမယ်ကကြောင်းရောက်ရင်တို့စိတ်ကလေးကိုဒီစိတ်ကသုံးခုတစ်ခုခုတည်းကိုတတိလေးနဲ့ထိမ့်ရကြောင်းရတာကိုပြောတာတယ်လေဟင်အဲ့ဒါကိုဘယ်လိုပြောတော့ကြောင်းသွားမယ်ဒီလိုတယ်နဲ့အဲ့တော့ကြောင်းရောက်တော့ကြောင်းလားဟင်ကြောင်းလား အာလောက်ကြရောမယ်ခင်ဗျာဘယ်တော့မှကြောင်းမှုတော့ခင်ဗျာဟင်ကြောင်းပါအမကူမကြောင်းမလို့စအတော့မရှိသေးခင်ဗျာဟန်ပြင်းလုံးနေမှာပါဗျာဟင်အဲ့တော့လူတိုင်းပြောကြတာပဲကွဒီကနေ့ဥပုံနေမှုကြောင်းသွားမယ်ဥပုံနေမှုကြောင်းသွားမယ်လူတိုင်းပြောတာကြောင်းရောက်တော့မှဘူတောင်လှုပ်ထားသေးတယ်ဟင်ဟင်အိမ်လုံးကမှကိုယ်လုံးသူ့လုံးနဲ့ဘယ်နဲ့တော့ကိုယ်စောသူ့စောနဲ့ဘာမှပြောမိဘူးကြောင်းကြမှာဘာအားကြီးတော့ထိုင်ပြောဘယ်နဲ့တော့ ဟင်ဟုတ်ကလားဗျဟင်ကြောင်ရောက်တော့ကြောင်လားဟောဗျာမေးဘူးမေးလို့ရတော့ဘူးဗျာကြောင်လားဆိုဟောဗျာမေးလို့ရတော့ဘူးဗျာအင်းတို့ပဲမော့ကြည့်နေမေးလို့လည်းရတော့ဘူးဟင်ဟင်ဟင်ပြီးတော့ဥပုံနေကြတော့ဟိုကြံတဲ့နေတဲ့တောင်ကောင်းကောင်းစားပြီကြံတဲ့နေဖြစ်တယ်လို့ထင်တယ်ဟင်ငါကြံတဲ့နေဖြစ်တယ်လို့ပဲ အဲဒီနေ့တစ်ခွင်နဲ့လည်းပြီးတာပဲဟင်းတခါတလေစီဆောင်စားပြုနဲ့လည်းပြီးတာပဲကြောင်းရောက်တော့သူများနဲ့ဟိုထမင်းပြိုင်မွေးဟင်းပြိုင်မွေးကျင်းပရမှာမဟုတ်လားဟင်အဲ့တော့ဖြစ်သလိုစားရသေးလားဟင်းဖီလေးပဲမဲ့ဘူတော့ထဲမှာခင်ဗျားတို့ဟုတ်ကလားဗျာဟင်းဟင်းလေးတမဲကောင်းတော့ပါအောင်မထင်ဗျာအဲ့တော့ဥပုံနေနဲ့ဥပုံကိုနေမဟုတ်တဲ့နေနဲ့ဘယ်နေအာယုံလိုက်စားတာများတော့ဟုတ်ကလားဗျာဟာဟုတ်ကလားဗျာဟုတ်ပါရဲ့ဟင် ပြီးတော့တခါတော့ဒုက္ခရရှိပြီးညနေစာမဲ့အရေးကိုတွေးပြီးခုချိန်ကတည်းကသာထားပြညနေကြသားလို့မပြဟိုတောင်သားသေးတယ်ဟင်တကယ်ကိုနေတိုင်းနဲ့ဘယ်ဘယ်နေ့ပူစားတော့ဘယ်နဲ့တော့ကြောင်းလားကြောင်းလားဗျဟောပြမေးလို့ရအောင်ပြောတော့လေကြောင်းတော့မပြောလို့လည်းပြောရသေးအဲကြောင်းကြမှာပိုးဆိုးသေးဗျနော်အဲ့ဒါဥပုပ်ဆိုတဲ့စကားကိုတို့ဘာတော့ဘာတော့မီယိုဖလာပြောပြောပြောစဉ်ပြောနေတော့ ဥပုပ်ဆိုတဲ့စကားကိုတို့သဘောမပေါက်လို့ထင်တယ်တကယ်လို့တော့ဥပုပ်ဆိုတာဩငါအာယုံ၅ပါးဖိတ်သုံးရမယ်နေ့ဘဲလို့ဒီလိုဟိုသဘောပေါက်လာရင်ပြန်တယ်တော့ဟင်သဘောပေါက်ရင်လိုက်လာတော့မှာပေါ့ကွဟင်သူ့စကားအတိုင်းတိကျအောင်လုပ်တော့မှာထင်တယ်အဲ့တော့တို့ဒီဥပုပ်အာယုံလုံးမို့ရာတွေ့ဒီကနေ့ဟိုအာယုံ၅ပါးအသာ ဖရာအာယုတရားအာယုသံဃာအာယုဒီတစ်ချက်တည်းတို့ကြောင်းပြရမှာထင်တယ်တတိလေးနဲ့မတွေးပြအောင်ဟုတ်ကလားတွေးပြရင်ဟောဟိုအတွေးအာယုဖြစ်တော့ဟောအာယုလုံမအောင်မလားဗျအဲအသိကဟိုအစ်စ်ကတော့လုံပြီပေါ့အဟောင်းကဒီမှာဟိုတို့စိတ်ထဲဝင်ပြီးမှုေးနေပြီကိုကွအဲ့တော့ဒီစိတ်ကလေးညင်တဲ့အေးချမ်းပါအောင်မလားဒီလိုဆိုတည်င်းပဲဖြစ်ပါအောင်မလားနဲ့တည်င်းနဲ့ဖြစ်တော့တော့ဖြစ်နိုင်တော့ဘူးပြီးတော့ဒီတတိလေးနဲ့ ဒီစိတ်ကလေးကိုတို့ဘုရားအာယုံနဲ့ငြိမ့်နေအောင်ဟုတ်လားငြိမ့်အဲငြိမ့်နေခြင်းအားဖြင့်အတိအာယုံတော့လည်းလိုက်မပြေးအောင်လေဟုတ်ကလားဗျာဟင်အဲ့တော့တို့ဒီတတိလေးနဲ့ဒီနေ့စိတ်ကိုအလွန်မပေးဘဲနဲ့တို့အဟောင်းကိုလည်းမတွေးပါအောင်အတိနောက်ကိုလည်းပြေးမလိုက်ပါအောင်အဲဒါလေးကြောင်းနေမှဩတို့စိတ်ကလေးဟာအေးလာမှထင်တယ်ဟဲ့ဟင်အေးမလာနိုင်ဘူးလားဗျာ အဲ့တော့ဒီပြစ္ဆုတ်ပံတဲ့တဲ့ဒါလေးကိုသိကလေးကိုမတွေးတာမပြေးတာအောင်လုပ်နေရင်နောက်အတိတ်ကိုလည်းသူပြောင်းအောင်မလားဟဲ့အဲမရောက်သေးတဲ့နာကခေါ်ကြူသွားအောင်မလားဟဲ့ဟင်ဒီလိုဆိုရင်တော့ဒီစိတ်ကလေးမအေးချမ်းနိုင်ဘူးလားဒီလိုဆိုတည်င်းတယ်မဖြစ်နိုင်ဘူးလားအေးတည်င်းတယ်အဲ့လိုဖြစ်အောင်လုပ်ရမှာဟုတ်ကလားဗျာအဲ့တော့တို့ဒီအာယုံဥပုသ်ဆောင်ခြင်းအာယုံလုံရမှာတယ်ဟဲ့ဟုတ်ကလား အာယုံလုံးချင်းဘာလို့ရမှာတရဏဂုံပွားရမှာတယ်ဟင်ဟိုစကြပြောင်းပြီးတော့တော့ကြောင်းရမှာမဟုတ်ဘူးလားအဲတို့တရဏဂုံပွားရမှာဗျာတရဏဂုံမပွားဘဲနဲ့တို့အာယုံလုံးဖို့မလွယ်ဘူးဟုတ်ကလားဗျာဟင်အဲအာယုံမလုံးလို့စိတ်ကစားနေလို့ရှိရင်ကိုယ်နဲ့နှုတ်ဆိုတဲ့သီလဟောဟိုတော့မကျိုးတော့လည်းမညှိုးနိုင်ဘူးလားစိတ်ကမြမနေပြီကိုကွဟုတ်ကလားဗျာမကျိုးတော့လည်းညှိုးနိုင်သည် ဟုတ်ကလားဗျာစိတ်မှာလုံးတော်မှုအာကြီးလို့ဟုတ်လားဆိုင်ရာကိုနှုတ်ရောက်သွားရင်ကျိုးကိုကျိုးတော့မှာပေါက်ကိုပေါက်တော့ဟုတ်ကလားပေါက်တယ်ဆိုတာကတို့ဟိုရှစ်ပါးထဲမှာအလေဆုံးသီလချိုးပေါက်ရင်ပေါက်တယ်လို့ပြောတာလေဟင်ကျိုးတယ်ဆိုတာအာယုံရှင်ဟိုခုသိက္ခာပုတ်ရှိကူထဲမှာရှေ့ဆုံးသိက္ခာပုတ်နဲ့နောက်ဆုံးသိက္ခာပုတ်တစ်ခုခုပြည့်စည်ရင်အဲ့ဒါကျိုးတာလို့ခေါ်တယ်လေဟုတ်ကလားပျောက်ကြားတယ်ဆိုတာကဒီပထမသိက္ခာပုတ်တော့လုံးပြီးဒုတိယသိက္ခာပုတ်ကြချိုးပေါက်တယ်လေ တတိယပိခာပုဒ်ချပြန်လုံရမေလေအဲ့လိုကွက်ကြော်ကွက်ကြော်တို့ကျွလွန်တာကိုအဲ့ဒါကိုပျောက်ကြားတယ်လို့ခေါ်တယ်ဟုတ်ကလားဗျာဒီစိတ်แท้ကတည်းပြမနေပြီးတော့ကိုနှုတ်မရောက်သေးရင်တော့ညှိုးတယ်လို့ခေါ်ရမှာပေါ့ဟုတ်ကလားဗျာညှိုးတာကတော့ရည်လေးဖြောင်းပေးပြန်လမ်းနိုင်ပြီထင်တယ်ဟင်ကျိုးတာကြတော့ရည်ဖြောင်းလို့တောင်ရတော့ဘူးထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့တို့ဒီ ဟိုဥပုပ်ရခြင်းရင်တရဏဂုံပွားမှာတယ်တရဏဂုံမပွားပဲနဲ့ဥပုပ်ရပါမလားဟုတ်ကလားဗျာအေးဥပုပ်ရခြင်းတရဏဂုံပွားပြီပါဟုတ်ကလားဗျာအေးအဲတရဏဂုံပွားလို့အာယုံကိုလုံးပြီးထင်တယ်ဗျာဟုတ်ကလားအေးတို့ဓမ္မန္တရဏကိစ္စမင်းနဲ့ပြောရင်ငင်းရင်မြင်တယ်မျက်လုံးထိပ်ပတိလေးနဲ့ကတ်ထားတာထင်တယ်ဟဲ့ဒီလိုဆိုရင်ဟိုအဖင်းကတော့သူ့လမ်းသူဝင်မှာပဲမဟုတ်လား ဟင်းတို့တော့ဘသူပဲဝါကောင်းအိဆိုသည်ဝင်နိုင်ဦးမလားဟဲ့ဒါတွေဝင်ခွင့်မရအောင်ပြီးတော့အာယုံနောက်ကိုမိမိအတွင်းစိတ်ကလေးလည်းမျက်လုံးမှတစ်ဆင့်လိုက်သွားခွင့်မရအောင်ဟိုမျက်လုံးထိပ်ကပတိလေးနဲ့စောင့်တာဒါတရားနှလုံးသွင်းဆင်ញင်တာဓမ္မန္တရဏကိစ္ဆာမိမဟုတ်ဘူးလားကြားတော့လဲနားထိတ်လေအဲနာတော့လဲနှာခေါင်းထိတ်လေသားတော့လဲတို့ရှာထိတ်အန်ထိတ်တင်လေဟိဟုတ်ကလားဗျာဒီတို့ထိုင်တော့လဲပညာနဲ့တင်မှာတော့ထိနေမှာပဲကြိုင်မိတွဲမိတော့လဲလဲနဲ့ ဟိုကိုကိုင်တဲ့တိုက်စီတမကရိယာနဲ့ထိမိမှာပဲအဲ့ဒီထိတဲ့နေရာလေးတတိလေးနဲ့တို့မှတ်နေတာဒါဓမ္မန္တရဏကိစ္စမိတ်တယ်လေဟိကျူထားတော့ကဓမ္မန္တရဏကိစ္စမိတ်လေပွားတော့တို့ဒီလိုပွားမှာသင်ဗျာဟုတ်ကလားအဲဒီလိုသာထိဒုစိတ်ကလေးကိုစကြင်ကြီးအောင်ထိန်ကြောင်းနေလို့အာယုံလုံသွားပြီဆိုရင်ဥပုရပြီဟုတ်ကလားစိတ်လုံသွားပြီကိုဟုတ်ကလားဗျစိတ်ကလေးအေးချမ်းငြိမ်သက်သွားတဲ့အတွက်တည်င်းတယ်ဆိုတာလည်းဖြစ်သွားပြီ ဟုတ်ကလားဗျာအဲဥပုပ်ရလို့ရှိရင်စိတ်ကငြိမ်သက်နေတဲ့အတွက်စိတ်ပြီးကြိုက်တာနဲ့မပေါင်းတော့ကြိုက်စိတ်မဟုတ်တော့ဘူးစိတ်ဟာစိတ်ပဲဖြစ်တော့မှတင်လေဟဲ့ဒီစိတ်ပြီးမုန်းတာနဲ့တော့မပေါင်းမိတဲ့အတွက်မုန်းစိတ်ကောဖြစ်သေးလားဟဲ့စိတ်ဟာစိတ်ပဲတင်လေစိတ်ပြီးတတိလေးနဲ့ပေါင်းနေတဲ့အတွက်မတိစိတ်ကောဖြစ်နိုင်လေသလားဗျာဟင်တတိနဲ့မောဟဆန့်ကျင်ပဲဟုတ်ဗျာဟုတ်ကလားဒီလိုရှိနေလို့တို့ဒီစိတ်ကလေးဟိုပင်ကျဲနေတဲ့အတွက် ဟိဟိုတို့အောက်တန်းသားဖြစ်တယ်ကြိုက်စိတ်မကြိုက်စိတ်မတိစိတ်ဒါတွေနားခွင့်ခိုးခွင့်ကတ်ခွင့်မရှိတဲ့အတွက်အောက်တန်းသားတို့လုံလေလုံထားရှိတဲ့သူ့တဲ့တာချင်းဖြစ်နိုင်သေးလို့လားတို့တို့စိတ်ဟိုအောက်တန်းသားစိတ်မှမကတ်တော့တာလေဟုတ်ကလားဗျာတို့ဟိုဒိဋ္ဌံလောကလမ်းကြည့်လိုက်ပါတို့အောက်တန်းသားပုဂ္ဂိုလ်တွေထင်တယ်ဟင်အင်းမွေရာကောဗျာဖာတွေ့လို့ရှိရင်သူ့လောဘတာသေးလားလားအဲ့ဒါဘူးဗျာ အဲတခါတည်းဖားတော့မရကြအောင်လိုက်တာထင်တယ်ဖားသေးသေးမသေးသေးဖားသေးတာမသေးတာသူကိစ္စမဟုတ်ဘူးထင်တယ်ဟင်ဟိုငါဝုန်းပူစာမနေတာထင်တယ်တော့သူသူ့ဘိုက်ဝပြီးရောမဟုတ်ဘူးလားအဲ့ဒါအော်တန်းသားစိတ်လေသူ့အတွက်ပဲပြီးတာသူများအတွက်မစင်စားတာဟုတ်ကလားဟင်ဟင်အဲဒီလိုပဲတို့ဟိုကြားတာဟောတမင်တွေ့ရင်ဒီတိုင်းပဲတင်လေဟင်အဲ့ဒါအော်တန်းသားစိတ်ခေါ်တယ်ကြိုက်ကြိုက်သလိုဟုတ်ကလားမကြိုက်မကြိုက်သလိုမတိမတိသလိုဟုတ်ကလားဗျ အဲ့လိုလိုက်လို့ဒါဒါအောက်တန်းသားသိပြီအဲ့တော့တို့ဒီကနေ့အတွက်ကိုအဲ့ဒီအောက်တန်းသားသိဝင်နိုင်သေးလားဟဲ့အဲမဝင်နိုင်တဲ့အတွက်အောက်တန်းသားတို့လုံရဖြစ်တဲ့သူသက်သာချင်းသူဥစာယူခြင်းစတဲ့ဒီသိက္ခာပုဒ်ကိုကျိုးပါအောင်မလားသူ့ဟောတမင်တကာထမ်းဖို့လိုသေးလားအာယုံလုံနာနဲ့ပြီးသွားတယ်ဟင်ထမ်းဖို့လိုသေးလားဗျာအဲ့တော့တို့ဒီကနေ့တော့ဥပုံနေတယ်ဥပုံနေမို့ဥပုတော်သီလဆောက်ပြရတာတယ်ဟဲ့ အဲ့တော့တို့ဒီမှာဟိုကိလေသာလည်းသုံးသင့်ရှိသဗျဟုတ်ကလားဟိုတို့ဘဝဆက်ဆက်ကကြိုက်ကြိုက်သလိုမကြိုက် မကြိုက်သလိုမသိမသိသလိုဟိုခံစားခဲ့တဲ့အာရုံတွေမရှိဘူးလားဗျာဒါဒီဘဝဆက်ဆက်သားမလားဗလားဟိဘယ်ဘဝဖြစ်ဖြစ်ဒီသုံးသိမ့်နဲ့မလုတ်ခဲ့တာရှိခဲ့သလားဟိအဲဟိုဒိဋ္ဌံရောက်လဲလုံမှာပဲနတ်ပြည်ရောက်လဲလုံမှာပဲဗြဟ္မပြည်ရောက်လဲလုံမှာပဲလူပြည်ဆိုတော့ပူဆိုဒီစိတ်သုံးစိတ်နဲ့လုံနေကြတာတင်လေဟိ ဟုတ်ကလားဗျဟင်လောက်ခဲ့ကြတယ်မရှိဘူးလားအဲ့ဒီဟာတွေကဟိုတို့အကျင့်ဟင်ဒါကြီးတဲ့ကြိုက်ကြိုက်သလိုဒီအကျင့်ကြီးနဲ့ကျင့်နေတဲ့ပုဂ္ဂိုလ်ဟာကျင့်မှများတော့ဟိုညင်ဇယိုက်လွန်တော့ညင်ဖြစ်လာမယ်ထင်တယ်ဟဲ့ဟင်ထစ်ကနေဆိုသူသူရဖို့ပဲပြီးတော့တာထင်တယ်ဟဲ့ဒီလိုဆိုညင်ဖြစ်မလားဘူးလားအဲ့ဒီညင်လေးဟာဘဝဒီဘဝမှာအဲ့ဒီညင်လေးနဲ့ဘာမဆိုဟိုလို တစ်ခုဖြစ်နေဆိုလို့ချင်းကိုရဖို့လောက်ဒီလိုချင်တာပဲပြီးတော်တယ်ထင်တယ်ဟဲ့ဟိုဒေါသချင်းချင်းတဲ့ပုဂ္ဂိုလ်ကောအဲခဏခဏဟိုဒေါသဖြစ်တိုင်းဒုဆွဲဓာဆွဲနဲ့လှုပ်လာတော့ကြာတော့ဖြစ်ကနေဆိုဟင်ဒေါသဖြစ်ဖို့ပဲပြီးတော်တယ်ထင်တယ်ဟဲ့အဲ့ဒါကိုတော့ညင်လို့ခေါ်တယ်အကျင့်လို့တရားလို့တော့ညင်မဟုတ်ဘူးလားဟဲ့အဲအဲ့ဒါကဘဝဆက်ဆက်ပါသွားလို့ရှိရင်ဝါသနာဟုတ်ကလားဗျာအဲ့ဒီဝါသနာကိုပဲအနုတ္တိယခေါ်တာတဲ့မဗျာဘဝဆက်ဆက်လေ အဲ့တော့တို့လူလူတွေလူတွေဖြစ်ခဲ့တော့ကကျင့်ခဲ့တဲ့ဟာတွေလူပြည်ရောက်မှအဲ့ဒီဟာကဟင်ဟိုမိုးရွာမှဟိုတို့အတက်ပေါက်တယ်လို့ထင်ပါဗျာဟင်ခွေးပြီးခွေးပြီးခွေးဘဝတုန်းကလောက်ခဲ့တာကခွေးဘဝပြန်ရောက်မှအဲ့ဒါကဟင်ဒီအနုတ္တရပြန်ပေါ်တာလေဟုတ်ကလားဗျာဟိုနတ်ပြည်တုန်းကလောက်ခဲ့တာကိုနတ်ဘဝပြန်ရောက်တဲ့ချိန်မှာအဲ့ဒီအနုတ္တရပေါ်မှာမဟုတ်လားဟဲ့ဟုတ်ကလားဗျာအဲ့ဒါကိုအနုတ္တရလို့ခေါ်အဲ့ဒီအနုတ္တရရှိလာတဲ့အတွက်လူပေါ်မှာရောက်တယ်ဟုတ်ကလား ငြင်းထန်တဲ့အတိတ်ကကိုလှုပ်ခဲ့တဲ့ဝါသနာလေးကလှုပ်တော်ဗျာအဲလှုပ်တော်တော့ဟိုစိတ်မှာထိုးထွားမှုဖြစ်နိုင်မလားဟိအဲလူချင်းစိတ်ရှိတဲ့ပုဂ္ဂိုလ်ကလည်းငြင်းထန်တဲ့လူချင်းစိတ်ကြီးတယ်ပဲဒီလိုထင်တယ်ဟိဟုတ်ကလားဗျာဟိုဒေါသဖြစ်တဲ့ပုဂ္ဂိုလ်လည်းဟိုငြင်းထန်တဲ့ကြားတာနဲ့မခံရင်စိတ်ကြီးတယ်ဒီလိုထင်တယ်ဟိဒါအနုတ္တိယကြောင့်ပရိယုတ်ထံစာလို့တော့ခေါ်တာပေါ့စိတ်ထဲမှာမယုံမယွာဖြစ်နေတာဟုတ်ကလားဟိဒါကိုဟိုအနုတဲ့နည်းနည်းကြမ်းလာတဲ့ဆင့်ထင်တယ်ဟိ တို့မို့စိတ်တော့ဖောက်ပြန်တယ်ကိုနဲ့နှုတ်မပါသေးတဲ့ဆင်ထင်တယ်ဟိဟုတ်ကလားဒါကိုတို့တတိနဲ့မဆောင်ရှောက်နိုင်ရင်တို့မဟုတ်တတိနဲ့မဆောင်ရှောက်မိလို့ကြိုက်စိတ်မကြိုက်စိတ်ဝင်လာရင်ကိုချင်းစာစိတ်နဲ့တန်တူထားစိတ်ကြောက်ဟုတ်ကလားဒိဋ္ဌံစိတ်တိုင်းပဲကြိုက်ကြိုက်တယ်လို့နှုတ်တော့မှထင်တယ်ဟိအဲ့ဒီခါကျကိုနဲ့နှုတ်နဲ့မလာဘူးလားဟိဒါကိုထွက်ပြီးတော့အကျဉ်းဆုံးလွန်ကျူးတဲ့အတွက်သူ့ကိုဝီတိကမလို့ခေါ်သီလာ၃သင်ထင်တယ်ဟိ ဟင်ဝါသနာဖြစ်နေပါနေတာတဆင့်တင်နေဟိကိလေသာလေဒါပြီးစိတ်မာတင်ထိုးသွားတာတဆင့်တင်နေဟိစိတ်တင်မဆန့်တော့လို့ဆံရကိုနှုတ်ရောက်တာတဆင့်တင်နေဟိသုံးဆင့်တင်နေအဲ့ဒီသုံးဆင့်ထဲမှာတို့တီလာကလည်းပဲနေတိုင်းတော့ဖြင့်၅ပါးတီလာတင်နေဟိနေတိုင်းပါอยู่တော့လူဖြစ်ရင်ယူရမယ်အာမဘန်ဒီခံခံမခံခံဟုတ်ကလားဘာဖြစ်လို့တော့တိဋ္ဌံတို့ကျင့်တဲ့လူကျင့်ကွဲအောင်လို့ ဒီငါးပါးသောသိက္ခာကိုယူရတာတယ်လေတိဋ္ဌံကြီးအဲတိဋ္ဌံကတော့ကြိုက်ကြိုက်လို့လိုက်လို့တာတယ်လေစောင့်သိမှုရှိသေးလားဟဲ့အဲရှိတော့ဘူးဗျအဲ့တော့နေတိုင်းတော့ကာမသီလလို့ခေါ်တယ်ငါးပါးသီလယူရတာတယ်လေဟင်ကာမသီလသူကဘာဖြစ်လို့တော့တို့လူဘဝကိုနောက်တစ်ခေါက်ပြန်ရောက်ရင်တို့အခုပြုထားတဲ့သီလမှုလေးတွေမရှိဘူးလားဗျာတို့အခုဆိုပြုထားတဲ့ဒါနမှုကောမရှိဘူးလားဗျာခုတို့တရဏဂုံပွားထားတဲ့ဘာဝနာမှုကောမရှိဘူးလားဗျအဲ့ဒီဘာဝနာမှုလေးတွေကို လာပြီးအကျိုးခံစားတဲ့နေရာအနှောက်တာကင်းကင်းခံစားဖို့လေကာမအာယုံလေလူဘဝနဲ့နတ်ဘဝမဟုတ်လားအဲလူဘဝနဲ့နတ်ဘဝရောက်လို့ရှိရင်ကိုခံစားတဲ့အတိတ်ကပါတဲ့တို့ရိခါတုခေါ်မှာပေါ့တို့ခေါ်တော့ပါပေါ့လေပုဗ္ဗေသကတပုညတမဟုတ်လားဟင်ခြေပုံရှိကံဆိုအတိတ်ကကိုထုတ်ဟိုမြုပ်ခဲ့တဲ့ရိခါတုဒါကိုဖော်စားတဲ့ကာလအနောက်တာကင်းကင်းခံစားရအောင်လို့ကာမတိလာငါးပါးသိခါပေါ့ ဟုတ်ကလားဟိတို့ဒီကနေ့တော့ဥပုံနေခင်လေဟိဥပုံနေကြတော့ဗြမသီလထင်တယ်၈ပါးယောဂပါထင်တယ်ဟုတ်ကလားဗျာဟိဟောကာမသီလဆိုတော့၅ပါးသီလတော့ကတော့ဥပုတ်တော်သီလလို့ပြောသလားအဲတို့တော့၅ပါးသီလပဲလေရိုးရိုးသီလရိုးရိုးပဲထင်တယ်ဟိတို့ဒီကနေ့တော့ဘယ်လိုပြောရတော့ဥပုတ်တော်သီလတယ်ဟုတ်ကလားသီလလုံးပြောတော့ဘူးလားဥပုတ်တော်သီလတဲ့ဒါဗြမသီလကိုကွယ် ဟုတ်ကလားအဲ့တော့တို့ကဒီကာမသီစဉ်လေးတွေအခုပြုထားတဲ့သီလမှုဒါနမှုဘာဝနာမှုကြောင့်ခံစားလိုက်တဘဝကုန်းလိုက် ပေးလိုက်ခံစားလိုက်တဘဝကုန်းလိုက်ပေးလိုက်အဲတခါလူလာဖြစ်လိုက်နလာဖြစ်လိုက်ဒါလောက်နဲ့တို့ပြီးပလားအဲ့တော့တို့ဒီတက်မြောက်အောင်အသိမြောက်အောင်လောက်အောင်မထင်နဲ့ဟုတ်ကလားတို့ဒီကာမကုသိုလ်ဖြစ်တဲ့လူဘဝနတ်ဘဝရောက်ဖို့ရာငါးပါးသောတိခါဖို့ဟုတ်ကလားဗျာ ပြီးတော့တယောက်နဲ့တယောက်ပေးခြင်းကမ်းခြင်းဒါနမှုဒါတင်တယ်ဟဲ့ပြီးတော့ကိုယ်စိတ်ကလေးအရိုင်းကအရင်ဖြစ်အောင်တရဏဂုံပွားဒါတင်တယ်ဟဲ့ဒါကာမတိလတင်တယ်ဟဲ့ဟင်လူဘုံနာဘုံသွားမှတင်တယ်အဲ့တော့လူဘုံသွားတော့ဟောကိုတယောက်တည်းချမ်းသာလို့ရသလားအဲသူများနဲ့ပေါင်းမှခင်ဗျားတို့ကာမဒုက္ခဟာရတာတင်တယ်ဟဲ့ဟုတ်ကလားချိုးကျင်တာကိုထင်းချင်းနဲ့မပေါင်းမနဲ့ရမလားအဲထင်းချင်းနဲ့သွားပေါင်းမှရတာထင်းချင်းနဲ့ပေါင်းတော့ဟိုဟိုကိုဖြည့်စည်းတဲ့အတွက်ထင်းရကောမပြည့်စည်းဘူးလား အဲထင်းရဲ့ဖြက်စီးခဲ့တဲ့အတွက်ကိုယ်ရှာကောမပြက်စီးဘူးလားအဲနှစ်ဖက်လုံးပြက်စီးမှကောင်းလားဟုတ်ကလားအဲ့တော့ဒီတိုင်းလေးဆိုရင်သူတစ်ဖက်သားနဲ့ပေါင်းရတဲ့အတွက်သူ့ကိုယ်ဆွဲကိုယ်သူဆွဲနဲ့ဒီဟာကောယုံညံ့တဲ့ဘဝမရောက်နိုင်ဘူးလားအဲ့တော့တို့ဒီတဲ့အသိဉာဏ်နဲ့ဓမ္မသီလာယူရတာတင်ဟဲ့ဒီနေ့ဟုတ်ကလားအဲဒီသီလအတိုင်းကဥပုသ်ဆောင်နေလို့ရှိရင်တို့ကဓမ္မဘုံဘွားမှာတယ်ဓမ္မဘုံကြတော့ယောက်ျားမရှိမိန်းမမရှိလေဟင် ဟိုကြည့်လိုက်ရင်တော့ယောက်ျားတွေရဲ့ရုပ်ကဲတို့ထောင်ထောင်မောင်းမောင်းလို့ဆိုတယ်သို့တော့ယောက်ျားအိမ်ကမိန်းမပင်ကပါတော့သူတို့မှတို့လိုထမင်းချက်တရားလည်းလိုတော့နတ်ပြည်မှာလို့နာဩသာသားဖို့မျောတရားလည်းလိုတော့သူတို့ကျင့်နေတဲ့ဇံဆိုတဲ့ပီတီလေးနဲ့ပဲသူတို့ကပြီးသွားတော့တာလေဒီလိုဆိုသူများနဲ့ပေါင်းမို့လို့သေးလားဟင်ဖက်သက်ကောင်းမဟုတ်သူကြတရားကောင်းတယ်ဟဲ့ဟင်တရားဖက်ကောင်းကောင်းတယ်ကောင်းပြီးတော့သူဖက်သက်ကောင်းလို့ပြက်ကောင်းလားငကူကောင်းလားဟဲ့ သူကငကူကောင်းလေပီတိသိတ်ကလေးနဲ့ဗံပီတိသိတ်နဲ့ပြီးနေတာတောင်းတို့ဒီကနေ့တော့ပြမသီလာယူရတယ်ထင်တယ်ဟင်အဲသူများနဲ့ပေါင်းနေလဲဆိုတော့အကျိုးကောမတင်နိုင်ဘူးလားဟဲ့ရစရာအကျိုးကောမဖြစ်နိုင်ဘူးလားပေးစရာအကျိုးကောအပေးစရာလည်းဖြစ်နိုင်တယ်ရစရာလည်းဖြစ်နိုင်တယ်သူများနဲ့ပေါင်းပါတာဟုတ်ဗျဟုတ်ကလားဟောတို့ပြမသီလာကြတော့ဟိုပေးစရာရှိသေးလားရစရာကောရှိသေးလားရစရာလည်းမရှိပေးစရာလည်းမရှိဒီလိုဆိုမြတ်တယ်ထင်တယ်ဟင်တို့တော့ဗြဟ္မသီလလည်း ဗြမဘီမှာတဝင်းဝင်းဝက်သခြင်းမှာတရှုပ်ရှုပ်ထင်တယ်ဟဲ့ဒီကနေ့ဗြမနဲ့ပြင်ကတိဋ္ဌံပုံပြန်မရောက်နိုင်ဘူးလားအော်တန်တာသူ့အရှင်ကိုရင်ပြန်လာအောင်မအောင်သေးကြလားဟင်ဟင်အဲ့တော့သူဟာကောတပွဲတို့ထုံမှမဲထင်တယ်ဟဲ့ဟင်တပွဲပဲတာဝန်ယူနိုင်လေဗျဟုတ်ကလားဗျအဲ့တော့တို့သူ့တဲ့မြင့်မြတ်တဲ့ဟာကျတော့အရိယာတိလားအခုရှင်နေရဟန်းနေထမ်းဆောင်နေတာလေကိုတို့ဒီမှာဆိုရင်ဟိုဟာလားဟဲ့ ယောဂီတွေလေသူတို့တို့တဲ့ပါတော့သူဆယ်ပါးသီလထောင်ဆောင်ပါတယ်ဗျ။ဟင်ရှင်တွေရောအ ਨੇ ဆုံးဆယ်ပါးသီလထင်တယ်ဗျ။ရဟန်းတော်တွေရောကာမကိုလွန်မြောက်နိုင်တဲ့ဟုတ်ကလားဗျ။ဟင်ဒီလိုယူရတယ်ထင်တယ်ဗျ။ဒီလိုဆိုသီလလည်းသုံးသိမ့်ထင်တယ်ဟိ။ဟင်ကိလေသာရောသုံးသိမ့်ထင်တယ်ဟိ။ဟိုဝါဒနာဖြစ်တဲ့ဘဝဆက်ဆက်ပါလာတာရဲ့စိတ်မှရင်ဖောက်ပြန်တာရဲ့ဟိုဟင်ဟိုကိုဒီလေးရောက်ကျွလွန်လာရဲ့သုံးသိမ့်ထင်တယ်ဟိ။သီလကတော့သုံးသိမ့်နော် ဟင်ဟိုရိုးရိုးလို့နေတိုင်းယူတာငါဘာကာမထင်တယ်ဟိဟင်တို့ဒီကနေ့ယူတာကြတော့ဘာတော့ဟိဓမ္မသီလထင်တယ်ဟိဒါပြီးတို့အခုယောဂီတွေရှင်နေယဟန်နေဖောက်တည်တဲ့သီလကြတော့အရိယသီလထင်တယ်ဟိဟောသီလလည်းသုံးသင်သွားတာမဲဟုတ်ကလားဗျာဟင်ဒီသုံးသင်ထဲမှာတို့နေတိုင်းယူတဲ့ဟာတော့အာယုံတော့လုံမှုထင်တယ်အာယုံစောက်မှုလို့သေးလားဘာလို့တော့သီလလောက်နဲ့ပြီးပြီထင်တယ်ဟိဥပုသ်စောက်မှုလို့သေးလား မင်းအာယုံတော့သူလိုက်စားသေးတယ်ထင်တယ်ဟဲ့ငါးပါးတိလာကလေအာယုံလိုက်စားခွင့်ပေးတယ်ထင်တယ်ဟဲ့ခွင့်ပေးထားသေးထင်တယ်ဟုတ်ကလားသို့တော့မတရားအာယုံမဖြစ်ရအောင်လားဒီငါးပါးသောတိခါတို့ထိန်းတာထင်တယ်ဟဲ့ဟင်ကြိုက်ကြိုက်ဘလို့မကြိုက်မကြိုက်ဘလို့ပြုကျင့်တဲ့အကျင့်မျိုးမဖြစ်အောင်လားထိန်းထားတာထင်တယ်ကြံတဲ့ကအာယုံနဲ့တော့လိုက်စားခွင့်ရှိသေးထင်တယ်ပွဲကောသွားကြည့်လို့မရဘူးလားရုပ်ရှင်ကောသွားကြည့်လို့မရဘူးလားအဲတို့တို့ပြောစရာပါဆက်တယ်အကုန်သွားလို့လို့ရတယ်ငါဘာသိခါလို့ဒီသီလေး ထိန်းထားုံတင်တယ်ဟိဒီလိုဆိုသူကကိုယ်နဲ့နှုတ်နဲ့မကျွလွန်ကိုရတော့ပဲသူတာဝန်ယူတယ်ထင်တယ်ဟဲ့တိရသိက္ခာထင်တယ်ဟဲ့တို့ဒီနေ့ရှင်းပါကြတော့ကိုယ်နဲ့နှုတ်နဲ့တင်ပြီးသလားဥပုပ်ပါလာပြီလေတမာတိပါယူရတော့မယ်ထင်တယ်စိတ်ပါထင်ရတော့မယ်ထင်တယ်ဟင်ဘယ်လောက်ထိထင်ရမှာတော့ကိုယ်နဲ့နှုတ်တင်လားလှုပ်တော့ဘူးထိန်ကြီးမမပေါ်ဘူးသူတို့ကြည့်ရတာထိန်ကြီးလား သူတို့ဥပုပ်ဥပုပ်တော်ဒီလာပေးပါဆိုလို့လည်းပေးရသေးတယ်ဟိဟိုဒီလောက်ဈေးကြီးမှမထင်လို့သူတို့ဝယ်တာစစ်တာနဲ့ဟိုဝယ်တာနဲ့တူပါတယ်ဟိဒီလောက်ဈေးကြီးဆိုဝယ်နိုင်မှမလားဟိလို့တော့ဘူးကဲရန်ကုန်တကာကြီးမေးရမှာဗျာထိတ်ဆုံးကပြောင်ပြောင်ကြီးအာဟုတ်ပါမလားဟုတ်ပါတယ်ဗျာဟောထိတ်နိုင်မှမလားဗျာခင်ဗျာထိတ်နိုင်ပါလေဗျာဟောမာအင်းဘာတော့သူတော်ကောင်းတွေအမျိုးဆိုခင်ဗျာသူတော်ကောင်းမျိုးနေမှာပါဟုတ်ကလားစူးစမ်းနေပါတယ်ဗျာတော်ကောင်း အောင်မကူမကြိုးစားတော့ဟင်ဟုတ်ကလားဘယ်လောက်ကြိုးစားတော့ခင်ဗျာဟင်ခင်ဗျာတော့ရောမယ်ဟိုကြိုးစားပန်းစားကြဘူးလားခင်ဗျာရန်ကုန်သားကြီးမိတယ်မှာကြိုးစားပန်းစားကြဘူးလားအမကြိုးစားပန်းစားလုပ်ကြိုးစားပန်းစားလုပ်ဆိုကြိုးစားကကုန်းပြိုင်ပွဲပြောတာပန်းစားကရေပြိုင်ပွဲပြောတာဟင်ဟိုရေပြိုင်ပွဲမှာဟိုတို့လှေလော်တာမတွေ့ဘူးလားဟေ့တို့တို့အောက်ပိုင်းမှာလေလှေလော်တော့မောလို့ချင်းသူ့ရပန်းသူစားပြီးတော့ တခါတည်းကိုတက်ကုန်ပြောက်အောင်ခေါ်ရတာတခါတည်းအားချင်းကနီးနေတယ်လေတခါတည်းလေးလူပလံပေါက်တာလေးနဲ့ဟိုဘက်ကလူကြီးနဲ့ခေါ်ရတာအပြိုင်ဆိုင်လေးသူတို့တကယ်ကိုကဟိုဘက်ကရောဒီဘက်ကရောကိုတခါတည်းတပေါင်းကြီးกว่าနှစ်ပေါင်းကြီးกว่าနဲ့ကိုကြီးတယ်လည်းပွေးနေတာဒီကလူပလံလေးဟိုကလူကြီးကြီးတက်ကုန်ပြက်အောင်လုပ်ရတာအဲ့တော့သူမောတကူဟဲ့သူ့တဲ့ဟာလောက်တော့အဲ့တော့သူ့ရပန်ပန်းစားပြီးတော့သူကဟိုလှော်ရတာလားဟင်အဲ့တော့ပန်းစားပြောတော့ ဟင်အဲ့တော့အမောကိုဖို့နေအောင်ကိုသင်ဟိအမောဖို့နေလို့ပန်းစားပြီးတော့ရပန်းသူ့သူ့လေတော်ကားကိုထွက်လာတဲ့ရပန်းသင်ဟိအာဘယ်သူရေပန်းစားတယ်ရေပန်းစားတယ်ဆိုတာဟိုကုန်းပေါ်မှာမရှိဘူးလေပေါ်မှာပါရှိတာရေပန်းစားတာဟင်ရပန်းစားပြီးတော့လော်ရတာလေဟင်အမောဖို့လို့တက်လုံးပြလောက်အောင်ကို အနိုင်ကျဲရတာတို့ကုန်းကြတော့မြင်းထင်တယ်ဟိ့ဟောဘာသာထဲကြိုးကြီးနဲ့ထင်တယ်ဟင်တခါလည်းမြင်းပြိုင်မတို့ဘူးလား အာတို့တို့တကန်ရံကုန်မှာတူဦးမှာပါတခါတည်းအေးမြင်းပြိုင်ပွဲရတော့တကောင်းနဲ့တကောင်းအားကောင်းဆုံးထင်တယ်ဟိအဲ့တော့ပြေးရတော့တခါတည်းအမြုပ်တွေထလို့ထင်တယ်မောကလည်းမောတော့တခါတည်းအထဲထဲထဲထားတဲ့ကြိုးကြီးဝါပြီးတော့ကိုပြေးတာထင်တယ်ဟိဟုတ်ကလားဗျတခါတည်းအမြုပ်တွေလည်းထွက်လို့တခါတလေကြည့်လိုက်ဟိုမြင်းကြီးရတယ်လို့ရှေ့ကိုဟိုခေါင်းထောင်ပြလို့ဟိဟိုနှုတ်သီးကြီးကဘေးကိုစောင်းနေပြီထင်တယ်တခါတည်းဟိုကြိုးကိုတိတ်ဝါပြီးတော့ပြေးရတာထင်တယ် ပေါင်းတော့မောလုံလုံးလို့တက်လုံပြက်နေအောင်ကိုပြေးရလို့ကဲကြိုးစားပါခင်ဗျာကြိုးစားတဲ့စီဒီလုံးပါလားလုံးပါပါဗျာစားမဟုတ်ပါဘူးဗျာလုံးနိုင်ပါမလားဟင်ကြိုးစားမလားဟုတ်ဗျာဟေးလုံးစားกว่าဟေးကောင်လူယိုးလူယိုးအယိုးဟေးအာမင်းမဘမင်းဘာသာလုံးနေမှာပါကွာမင်းကြိုးစားတဲ့စီဒီရောက်မဟုတ်ပါဘူး ပြောတော့ပြင်စ조사မယ်စ조사မယ်နဲ့ဟင်အဲဒါကလည်းမြင်းကြီးကိုတက်လုံးပြက်ပြီးငေါလုံးလုံးလို့လေမြင်းမြင်းကြီးပြန်အောင်ပြေးရတာမဟုတ်လားလူနဲ့မြင်းပြေးတာကိစ္စမရှိဘူးဟုတ်ကလားဟိုတို့ဟိုနွားနဲ့ပြင်းဟိုနွားနဲ့မြင်းပြေးလို့မြင်းကမဖြုံဘူးဘာကြောစ조사ဖို့မလို့ဟုတ်ကလားအဲကျွဲနဲ့မြင်းပြန်ပြေးလို့စ조사ဖို့မလို့မြင်းမြင်းကြီးကတော့သူလည်းအားကောင်းကိုလည်းအားကောင်းထင်တယ်ဟိအဲအဲ့ဒါမျိုးကိုဟင်တခါတည်းကိုသူ့တက်ပါအောင်ကြတော့တက်လုံပြက်အောင်အမောဖို့အောင်ကြည့်ရတာ အဲ့တော့အမြုပ်တွေကလည်းထွက်လို့တခါတလေဒီလိုမော့ပြီးတော့ရှေ့တဲ့တဲ့တောင်နှုတ်ပြီးမရှိဘူးညာဘေးကိုလဲနေသေးတယ်တခါတည်းဟိုဘာလို့ကျိုးကြီးကိုတခါတည်းအန်တိတ်ဝါပြီးတော့ကိုပြေးရတာဗျအဲ့ဒါကြိုးစားတာဗျကြိုးစားလားကြိုးစားနိုင်မှာမလားဟေးဟုတ်ပါမလားဟုတ်ပါတယ်ဗျဟင်ဟင်အခုဘာလို့မင်းတို့ရှူဘူးပြန်မလားပြန်ပါဗျဟင်မင်းရှူဘူးမနေလားဟုတ်ပါပြီမင်းကြောင်းတက်တော့ ကျူမှတက်တာမဟုတ်လားအေးဟင်မင်းအခုပြန်လဲသွားရောဟိုးကြောင်းလုံးကမင်းတို့ရန်စားကကိလေဘူးကွာအဲအဲ့ဒါကဟိုကအုပ်စုနဲ့ဖွဲ့ပြီးတော့ပေါက်နေတယ်မင်းလည်းကားပေါ်ကဖင်းလဲဖင်းလိုက်ရောဟုတ်ကလားဗျဟောတွေ့ပြီဟိုကမင်းချောင်းတော့ဟင်ဒါလည်းပါတယ်ဒုတ်လည်းပါတယ်ကဲဘယ်နဲ့လုံးဟာစ조사ဖို့กว่าဟိကော ဟောဗျာမင်းစိုးစားဆိုလို့ပြောတာလေဗျာဟင်စားနိုင်မှာမလားဒီချိန်ဟင်အထွက်ပြေတယ်ဆိုတာကြောက်လို့ပေါ့ကွာဟောတဲ့အတင်းလိုက်မှာပဲကွာဟင်ကိုကလည်း9ယောက်6ယောက်နဲ့မင်းကတယောက်ထဲနဲ့မိရောကွာဟင်မင်းပြေတော့ကတော့ကြိုးကြီးသားပြေးတယ်ပဲထားပါတော့မြင်းကြီးလိုပဲဟင်အဲ့တော့ဟိုကလည်းမြင်းမြင်းကြီးပဲကွာလိုက်မှာကွာမြင်းပေါက်ကြီး9កောင်6កောင်လိုက်မှာမင်းနဲ့ကြီးတာလည်းတွေ့မှာကွာဟင် တခါတည်းကိုမိလဲမိရောမင်းဖိုးမကွာကြိတ်မကွာတဲ့ဘယ်နဲ့လုံးပါမယုံနိုင်ဘူးကွာငါရောက်တရားဟင်ဟင်ဟင်ဟင်ကဲတို့ဟိုမြို့နဲ့ပြောလို့ရှိရင်တော့ပေါ့ဗျာဟင်ဒီကနေကားကဖင်းလိုက်ဟင်ကိုအိမ်မရောက်ပြီလမ်းပေါ်မှာဟင်းပဲအိမ်ကြီးတစ်လုံးတွေ့ကြည်တော်သူမှာဟင်ငွေသားကြီးတဲ့လေသိန်း100လောက်ပါဟုတ်ကလားဗျာ ပြီးတော့တို့ခုခေတ်ဟိုဟာလို့တဲ့ကြောက်သိန်းတို့ဟောကလားဗရမညာတို့သူကြောက်သိန်းဟိုရောကြောက်ကုန်တယ်ရဲ့ဟင်းပဲအကြီးပေါ်ကွက်မတော်တဆသူကားပေါ်ကလွင့်ကြနေရေးထားကြည့်တော့သူကလည်းသိန်း200 300လောက်ရှိတယ်သူတန်ဖို့အဲ့ဒီဟင်းပဲအကြီးတွေ့ဘယ်လိုလုပ်မလို့သိန်း900လောက်ရှိတယ်ပါလေပေါ့ငွေသားကြီးကသိန်း100ပေါ့ဟင်ဘယ်လိုလုပ်မလို့ဟာကားပေါ်ကကြာရေးထားရင်းမြင်ပိုင်ရှင်ရှာကြည့်လို့ဘယ်လိုလုပ်ချင်မှာတော့ဟင်အာဘယ်လိုဘယ်လို တဝက်လူတဝက်သားတယ်ဟေ့ကောင်မင်းဖုန်းကြီးပါကိုတခိုးတဲ့ထဲတာမင်းဟေ့ကောင်မင်းတယောက်တော့တော့ပေါ့ကွာတို့တော့မပါပါသေးနဲ့ဟေ့ကောင်ဝါကြည့်ပါဦးတခိုးပေါ်တော့ငါတို့ပါပါတော့မယ်မင်းလုပ်တဲ့ပုံတော့ဟင်ဟင်တို့တော့တခိုးပေါ်တော့တို့ပါပါတော့မယ်မင်းလုပ်တဲ့ပုံပြီးတော့ဟင်ဟင်ဟင်ဟင်အဲအဲ့ဒီချိန်မှာအရေးကြီးဆုံးပဲအဲ့ဒီချိန်ကြိုးစားရမှာအန်တေးရတော့မှာတယ်ဟင် ငင်းတာနဲ့ပြီးကြည့်ကြိုက်ဝေပဲလေဟုတ်ကလားသင်တတ်နဲ့လူချင်ပါဘူးဟုတ်ကလားဗျအဲဒီငွေသုံးလို့ဒီငွေဒီဟိုတို့အတွက်အိဋ္ဌာတရားတယ်လေဟိုတိုက်ထောက်ခြင်းလည်းရတယ်ကားဝယ်ခြင်းလည်းရပြီးနေပြီပဲအဲ့ဒီချိန်လောဘဝင်တော့မယ်တင်လေဟဲ့အဲလောဘဝင်ရင်ကိုချင်းသာသိရှိနိုင်ပါဦးမလားဟဲ့အဲလောဘဝင်ရင်ဓာန်လူသိကိုထားနိုင်ပါဦးမလားဟဲ့အဲ့ဒီချိန်မှာကြိုးစားဟင်ဟင်ဟိုလောဘနဲ့တတိနဲ့တိုက်ရတော့မှတင်လေဟဲ့ ဟင်ဒုဘက်ကဟိုတတိကဟိုစိတ်ကိုနိုင်သွားလို့ရှိရင်လောဘဝင်နိုင်မှုလေဟုတ်ကလားတကယ်လို့ဒုဘက်ကဟိုတတိကအထိန်နေလို့ရှိရင်လောဘဝင်သွားရင်ဒုစိတ်ဒုဘက်ကနဲ့ရှုံးဟုတ်ကလားဒုဘက်ကတတိကနိုင်ရင်သူ့ဘက်ကရှုံးတယ်အဲ့ဒါတိုင်ပွဲပဲသားနိုင်မှာမလားကျိုးဟင်ဟောတဝက်လူတဝက်ယူဟင်အဲယူဒါလည်းကောင်းတယ်ဟိုးရတာဟုတ်တာယူတာယူရင်ကောင်းဟင်အဲတော့ဟိုကလိုက် ဟိုကြောက်ထောက်လန်းမှာပေါ့ကွာထောက်လန်းတော့အင်းဟိုဘယ်နာကြရထားဟင်ဒီရောအဲ့ဒီဟိုနာနာပြီးတော့မင်းအိမ်နီနာချင်းရှိမှာပဲကွာဟင်တယ်ကြောက်ပြီးထောက်လန်းပြီးတော့မင်းအိမ်နီနာချင်းကသတင်းပေးမှာဘယ်အိမ်ကဘယ်ကောင်လေးဘယ်ကောင်လေးသုံးတာအရင်နဲ့မတူဘူးအခုသုံးတာပြန်တော့အလကားရတာဆိုတော့မင်းခတ်တော့တော့ကလေးသုံးမှာမဟုတ်လားအရင်တော့ကတော့နှင်းနှင်းမဟုတ်ဘူးကွာအလကားရတာဟုတ်ကွာဟင်သုံးကွာတခါတော့ဟိုအပြောဟိုပါဟိုကတော့အကုန်လုံးပေါ့ကွာ ဟင်မင်းအယိုးတော့တွန်တော့မှထင်တာပဲအချိန်ဟင်ကုန်းကွာကုန်းမိတရားသိန်းတရားလည်းမင်းဝယ်ချင်တာတယ်မင်းမော်တော်ဆိုင်ကယ်တို့ကားတို့အကုန်ဝယ်မှာပါကောင်းမယ်သိန်းတရားတော့ပိုက်ဆံပါနေမှာတော့ကုန်းကွာအဲ့တော့ဟိုကတည်င်းကမဲအိမ်နာကနေပေးတယ်ဘယ်ကောင်လေးတော့သုံးတာရင်နဲ့မတူဘူးဒီတစ်ခါဘယ်လိုသုံးလဲဩနေချင်းညာချင်းသူ့ဝင်ဝင်ဘာမှရှိတာမဟုတ်ပဲနဲ့ကားကဘယ်လိုဝယ်လဲဘာကဘက်နဲ့ညာကဘက်နဲ့နဲ့တည်င်းပေးအဲ့တော့ဟိုကပိုင်ရှင်ကအဲ မင်းအိမ်ကြီးနာခြင်းကသတင်းပေးလိုက်လို့လာပြီလားမေးမယ်ဟောငါဟင်းပဲအိတ်ကလေးကွာဟောအယောင်ငါပဲလို့ကွာထဲထဲမှာပစ္စည်းကဟောစိန်ကဘလောက်ကွာဟောများကဘလောက်ကွာဗရများကဘလောက်ကြောက်စိန်ကဘလောက်ကွာဟင်ကျွေတဲ့ကဘလောက်กว่าဟောငွေသားကြီးတဲ့ကဟောတို့ဘာတို့9000နန်းကဘလောက်กว่า1000နန်းကဘလောက်กว่า1000နန်းကဘလောက်กว่าနဲ့အရေးအတွက်နဲ့တကွာတိတိကျကျပြောမယ်အဲ့ဒါလေးများမင်းမရမိဘူးလားဟုတ်ကဲ့ ရတယ်ဆိုရင်မင်းသုံးခုလောက်ဝင်သိမ့်တရားပါရောမရဘူးသူပြီးတာသူပြီးမှပြီးပဲဒါကိုရမလားလို့မှန်းမေးကြည့်တာလေဟင်ဟင်ဟင်အော်ရတယ်ဆိုရင်လက်ထဲရှိတဲ့အဲ့ဒီသိန်းလေးငါးတာယရနာတွေလည်းမအားရမယ်ပြီးတော့လက်လွန်သုံးထားတဲ့သိန်းတရားလည်းအရောပေးရမရဘူးဆိုပြီးတာပဲသူသိမှန်တယ်ပဲနဲ့မင်းဘယ်လိုလုပ်အဖေမေးကြည့်ကွာဖေးမေးကြည့်ကွာဟင် ဟင်ဟုတ်တော့ဘူးကဟင်အာမင်းပဲနေတော့မင်းကြိုးစားမယ်ပြောလို့ပြောတာမင်းဖေကြိုးစားမယ်ပြောလို့ပြောတာဟုတ်ကလားအဲ့ဒီချိန်မှာအရေးကြီးဆုံးပဲလေဟဲ့သူတို့တိတိပပမှန်ပြီပဲနဲ့မသိမရဘူးပြောတယ်တခွန်းမယ်လေဟုတ်ကလားသူပြန်သွားမှာပဲလက်ဆုပ်လက်မိမှာဟုတ်ပဲနဲ့တို့တော့မူတာဝါဒကံကြီးဖြစ်မလာဘူးလားဒီနေရာမှာဟင်အကျိတ်နယ်ပဲလေစူးစားရတော့မယ်ထင်တယ်တန်ခါရတော့မယ်ထင်တယ်ဘယ်နဲ့တော့ စားနိုင်မှာမလားကျိုးဟင်ဟင်အဲ့ဒီမူတာဝါဒလိမ်လည်းမူကြီးလေဟိုကိုရထားတာလေးမပေးလူလို့ထင်တယ်ဟဲ့ဟုတ်ကလားကိုရထားတဲ့စီးစိမ်လေးကိုမပေးလူတဲ့လောဘကြောင့်အဲ့ဒီချိန်မှာလဲရတော့မယ်ဒီချိန်အရေးကြီးဆုံးထင်တယ်ဟဲ့ဟုတ်ကလားဗျအဲ့တော့တို့ဒီလိုဟာပေါ့အန္တရာယ်နဲ့မကြုံခင်လုံနာတော့လူတိုင်းလုံနေဟုတ်ကလားဗျဟင်အဲ့ဒီချိန်မှာပက်ပင်းကြုံတဲ့အချိန်ကိုလုံနိုင်ဖို့ ဟောတို့ဒီကနေ့ကြတော့ဥပုပ်ပါပေါင်းရတဲ့အာယုံလုံးအောင်တယ်လမ်းတွေ့ကောင်းတဲ့တိုင်ချင်းကကိုနဲ့နှုတ်နဲ့ပေးတာမှမဟုတ်ဖဲနဲ့ဟုတ်ကလားသူပန်းတကူပြစ်ထားကြတာမှမဟုတ်ဖဲနဲ့မတော်တဆကြတာတင်လေဟိဟုတ် မနေနိုင်လို့ယူလို့ရှင်လဲဆညာသွားအလိုက်တို့ရန်ကုန်များဟိုတို့ပါတော့ကဲဟို၄ဘိန်းတို့၃ဘိန်းတို့တို့တော့ကတော့၃ဘိန်းသားပါတယ်အဲတို့ဒီဟိုကားစီးသွားရင်းနဲ့ဟိုစိတ်များတဲ့ပုဂ္ဂိုလ်ကဒီပေါ်မှာပြည်စည်းမိနေရတယ်မိနေရင်အဲ့ဒီ၃ဘိန်းသမားကယူ အဲ့ဒီသူ့သုံးဘိန်းကြီးရောသတင်းစာလိုက်ကိုမောင်းသွားမောင်းသွားပြီးသတင်းစာလိုက်သွားအားလိုက်တယ်အဲသတင်းစာမှာရှိတဲ့သူ့တောင်ခံရနေတော့အဲ့ဒီသုံးဘိန်းဆရာရှိမှာပဲဒီပစ္စည်းကိုထုတ်စစ်စစ်ပြီးတော့ဟိုသရင်နေတကွာလေဒါပြီးလက်မှတ်ထိုးထိုးပြီးဓာတ်ဖြစ်ခဲ့တယ်အဲသတင်းစာကနေတောင်ခံပြီးကြီးညာတယ်ဗျာဘယ်နေ့ကဘယ်နှံဘယ်ချိန်ဟုတ်ခလားအဲဟိုသုံးဘိန်းကနဲ့ဘက်နေအဲ့ဒါပိုင်ချင်းအစ်မန်ရှိလာယူပါဟင်ဟင် သူကဟိုတို့ပိုင်ရှင်ကကိုနဲ့နှုတ်နဲ့ကြီးပြူပေးထားတာမှမဟုတ်ပဲကွဒါမဟုတ်မိကြံရတာထင်လဲအဲ့တော့တို့ငန်းတွေ့တဲ့ဟာပဲဖြစ်စေဒါပါလေးလဲလို့ဆိုရင်ဥပုပ်ကျိုးသွားမှာပေါ့သူစီရောက်သွားပြီလေအာယုံမမလုံတော့ပဲမြင်နာမြင်နာနဲ့ရောက်သွားအောင်ဟုတ်ကလားဗျဘာလေးလဲဆိုတွေကသုံသားချင်းသိပေါ်တော့မယ်ထင်တယ်ဟဲ့ဒါလေးကောက်ကိုင်းရင်သိပေါ်တော့မယ်ထင်တယ်ဟဲ့ဒါပြီးဟိုဖြစ်လှန်ကြည့်ရင်သိပေါ်တော့မယ်ထင်တယ်ဟဲ့ဒီတဲကကြိုက်တာတွေတွေ့သွားရင်သွားတော့မှာပေါ့ဟင် ဒါဟိုအာယုံမလုံးနာတင်တယ်ဟိအာယုံမလုံးဥပုပ်ရပါမလားဟိဟိဥပုပ်ရဖို့တော်တော်လိုတယ်အဲ့တော့တို့ဒီကနေ့တွေ့ကြတော့စိတ်ပါဆောင်ရပဲတင်တယ်ဟိကျန်တဲ့၅ပါးလို့ဟုတ်သေးလားကျန်တဲ့၅ပါးကကိုယ်နဲ့နှုတ်နဲ့ပြီးတယ်လေတို့ဒီကနေ့တော့စိတ်ပါဆောင်ရတော့မယ်တင်တယ်ဟိဟိုစိတ်ကိုဟိုကာယကံတောင်းကြမှုဝစီကံတောင်းကြမှုတွေမကတော့ဘူးမနောကံတောင်းကြမှုပါလွတ်အောင်တတိလေးနဲ့စောက်ဟုတ်ကလားဗျာဒါဥပုပ်လို့ခေါ်တာဗျာ တို့ဒီနေ့တော့ဥပုပ်ထင်တယ်ဟုတ်ကလားဗျာတို့ဒီရှင်နေယဟန်ဒီအခုဒီမှာကျင့်နေတဲ့ပုံကိုယ်တွေကြတော့အရိယာသီလထင်တယ်ဟဲ့သူကတော့အနုတ္တိယတွေနှုတ်အောင်မှာဖြစ်တဲ့အတွက်ခန္ဓာဖြစ်စဉ်အကုန်လုံးလှန်တော့ကြည့်တော့တာထင်တယ်ဟဲ့ဟင်ရုပ်ဖြစ်စဉ်နာဖြစ်စဉ်လေဒါကြည့်ပြီးတော့ကိုအဲ့ဒီအနုတ္တိယတို့ဘဝဘဝကပါလာတဲ့ငါဆွဲကြိုက်ဆွဲမတိဆွဲဒီအဆွဲသုံးဆွဲအဲ့ဒါတစ်ခုတစ်ခုပြီးတစ်ခု ဟောတို့အနုတ္တိယပါနှုတ်ပြရမှာဗျသူကြတော့တို့ဒီလိုဥပုပ်နဲ့လုံမလားဟိသူကြတော့ပညာပါလားတော့မထင်နဲ့အေးပီလာသမာဓိပညာဟုတ်ကလားဗျအဲ့တော့ကိရိတာလည်း၃ဆင့်ရှိပြီးပီလာကလည်းတို့၃ဆင့်ထင်တယ်တို့နေ့ဟိုတာမန်ချိန်တော့၅ပါးပီလာကိုနဲ့နှုတ်ပဲထင်တယ်ဟိဒါပီလာသိခါအတွက်လေတို့ဥပုပ်နေကြတော့သမာဓိသိခါထင်တယ်ဟိဥပုပ်တော်တီလာဥပုပ်လုံပုပ်ဟုတ်ကလား အာယုံလုံဖို့ဟုတ်ကလားတို့ညနေရေတောက်ထားပြီးပြီလေဒီရေလေးအရသာခံမတော့ဘူးအလုံးအေးတာပဲကောင်းတာပဲဆိုဘယ်နဲ့တော့အာယုံတော့သိပါမတော့ဘူးလားဟင်အဲတောက်တယ်ကြီးတောက်လိုက်ကိုယ့်ဘက်ကတော့တောက်ဟုတ်ကလားညသာသာမဥပုပ်ထွက်မှာမဟုတ်ဘူးရေကိုအရသာခံတောက်ထားတယ်ဥပုပ်ထွက်နိုင်တယ်တိလာတာမကြိုးရှိရမယ်ဥပုပ်တော့ထွက်မှာပဲဟုတ်ကလားအဲ့တော့ဥပုပ်ဘယ်တော့ထွက်ကြမလဲဥပုပ်ဘယ်တော့ထွက်ကြမလို့လို့ဘူးဗျာ ဥပုပ်ပဲတော့ထွက်မှာတော့ဆိုဟုတ်ပါမလားဗျာအမှန်နဲ့နေမှာလားတော်လေးကြာရင်တို့ဟာလားဟိုစားတော့တောက်တော့ဟိုသမင်းဝက်ဟင်းတွေထဲမှာလုပ်ငန်းစစ်ဆေးရင်ပါဘူးလားဟင်ဟင်ဟင်းပါကလေးတွေလေဟင်းပါကလေးတွေကလုပ်ငန်းစစ်ဆေးရင်လေဟင်တို့ဟာတဲ့နတ်တလူလာပြီးဥပုပ်ကောင်းလဲဆိုဟုတ်မဟုတ်စမ်းလို့ရအောင်မယ်ဟင်အဲ့တော့ဟိုစိတ်ကဟင်းနဲ့ဟင်းပါပါပါရဒါကြက်ဖတ်ကလေးဝက်ဖတ်ကလေးနဲ့ ဟင်လာတော့မယ်ထင်တယ်ဟိပြင်းလို့အဲ့တော့တို့ကြက်ဖဝက်ဖဆိုတဲ့အဲ့ဒီအာယုံတော့သိပါမသွားဘူးလားထွက်သေးဘူးလားဥဖို့အာနှစ်ပြင်က9နာရီမှဆိုပြဟင်9နာရီမှဆိုပြကဲပြင်းလို့ထွက်သေးဘူးလားဟင်ဟုတ်ပါမလားဟဲ့ဟင်အဲ့တော့ဒီကနေ့အတွက်ကိုအာယုံတော့လိုက်မခံစားဘူးဟုတ်ကလားဗျာတို့ မနဲ့စားလို့ရှိရင်လဲသာတို့ဥပမာနဲ့စားရတဲ့စာကဟိညနေစားလို့သုံးတဲ့ဟာမျိုးကြတော့တို့အနာဖိထည့်တဲ့ဥပမာနဲ့တဲ့ဟဲ့ညနေလဲတို့စားတယ်စားကြင်ကြလို့ရှိရင်မခါဘူးလားဟိဟင်စားကြင်ဟိုတို့တနေ့လုံးဟိုရွာထဲမှာစားလာကြကြတော့ဆာမှာပေါ့အဲ့တော့ဆာတော့ဒီဆာလောင်မိုးသိမ့်မှုလဲပြပြောင်းအောင်မယ်ဟိုအဖောက်အဖိုင်ခဲရှိရင်တဏှာလဲဝင်မှာသို့လို့အရေးပဲထင်တယ်ဟိ ထညက်ဖြစ်ခဲ့ရင်မကြီးရည်ထင်တယ်ဟဲ့ဟင်တာမယာဖြစ်ခဲ့ရင်တရားလေးနဲ့ထင်တယ်ဟဲ့အဖန်ပါစရာဘူးအဖပါရင်ဟိုတောင့်တင်းမှုရှိတဲ့အတွက်တဏှာဘက်ကိုသွားမှာပို့လို့ဘာရအရေးလေးပဲထင်တယ်ဟဲ့အဲအညာနေတော့အဲ့ဒါမျိုးသုံးပါဟိုမကြမ်းမမာမဟုတ်လို့ရှိရင် तू ကအခဲလိုက်မသားဘူးသားဆိုတယ်အရေးဖြောတော့ဟင်ထညက်ပြင်းမကြီးရည်လေးလားဟင်ဟင်တရားပြင်းရင်တာမယာရည်လေးလားအရေးပဲဖြောတော့ခွင့်ရှိတယ် အဲ့တော့မနဲ့ကြတော့လဲသာတို့ဥပမာတဲ့လဲနာအသာမထိုးရင်ဘယ်နဲ့တော့အီအီနဲ့မမီဘူးလားအဲ့တော့အသာထိုးလိုက်တော့မီသေးလားအဲ့ဒီတိုင်းလားတို့ဒီမှာအီအီမြင်းနေတဲ့ဝုံဘတ်ကိုအာယုံပြုသားတဲ့ဟင်းဘတ်ကိုအာယုံမပြုအောင်ဘူးလို့ဆိုလို့တဲ့ဥပုံမထွက်အောင်ဥပုံမထွက်အောင်ပြောတာဟင်ဒါမှမဟုတ်သားတာနဲ့တော်လေးကြာဥပုထွက်တော်မှာခင်ဗျားတို့ဟုတ်တယ်ဗျာဟင်ညနေကြတော့အနာစီထဲတဲ့ဥပမာတဲ့ဗျာ စားနေကြကြရင်ပဲဝန်းထဲကတဖြင်းဖြင်းနဲ့ထဘူးလားဟိအပူတွေထတော့မှာပေါ့လေတွေထတော့မှာပေါ့အဲ့ဒီချိန်ကြတော့ဟောမကြီးရီလေးတာမယာကြီးလေးကိုဟောမကြီးရတာတာမယာရတာချိုးတဲ့ရတာနောက်ကိုအာယုံပါမှာသိုးတဲ့အတွက်တည်းလားဟောတို့အစာအိတ်ကလေးကတဖြင်းဖြင်းဖြစ်နေတာလေးဒါလေးအာယုံပြုစားရမှာတဲ့ဗျဟင်ဥပုပ်မထွက်တဲ့နီးပြောတာဗျဟင်ပေါက်နိုင်မှာမလားဟင် ဟောလှုပ်ဘူးဗျာဒီကနေ့ဟေးဒီသားဖာပဲမိမထင်တယ်ဟင်အာဟုတ်ပါမလားဟင်ခြေသုံးကားတော့ဒီသားဖာပဲမိမထင်ပါဗျာဟေးဟေးအဲ့တော့တို့ဟာလားဟိုဟိုဘူရိဒနဂါမင်းနဲ့ပြောရတာပေါ့ဘူရိဒနဂါမင်းဆိုဘူရိဆိုတာပညာရှိတာဓာတကအနွယ်လေသူ့နာမည်ရင်းကဓာတပဲမပညာရှိတဲ့အတွက်သူတို့ကဟိုတို့တာဝရင်သာပြည်တက်တက်ပြီးတော့တီဝဲသွားရတယ်ဟဲ့အဲ့တော့တို့တရားမင်းကြီးက ပြဿနာတစ်ခုပေါ်တော့မေးအဲ့ဒီမေးတဲ့ပြဿနာကိုဘယ်သူမှမဖြေနိုင်ဘူးအဲ့ဒီတို့ဘူရိဒတ်ကတရားမင်းမေးတဲ့မိကုံကိုဖြေနိုင်မပြအဲ့ဒီမှာတော့သူ့ကိုတရားမင်းကဘူရီဆိုတဲ့ပညာဟင်ဘူရီပညာကြီးတော်ပုဂ္ဂိုလ်ဆိုတဲ့ဟိုဘွဲ့ထပေးထားတယ်ဆိုဘူရိဒတ်တာကိုဘူရိဒတ်ခေါ်တာလေအဲ့တော့သူကကြည့်တော့သူတို့ကငကားမျိုးပင်ပင်လဲအောက်နေရဘိုးဗျဟင်အဲ့တော့ငါးသိန်းဖားသိန်းနေစားရတာတယ်နဲ့သူကံမသိတိတကူကြောင့်ဟိုတို့ ဒါတို့လူရောင်ဖန်သိနိုင်တဲ့အချိန်လေးဟုတ်ကလားဟိုကာပွဲတပင်ကြည့်တဲ့အချိန်လေးတော့အရပါရှိမှာပေါ့ဟုတ်ကလားတန်တဲ့အချိန်တော့မွေဟာမွေပဲထင်တယ်ဟိဟိမွေဟာမွေလိုပဲသွားရမယ်မွေလိုပဲစားရမယ်ထင်တယ်ဟိဟုတ်ကလားအဲ့တော့ဟိုတရားမင်းတို့ကြတော့ငါသိတာဖာသိတာဟုတ်လားဟိကြာကြာနာနာဘယင်သိသိခံစားသလိုသူကနတ်ဘယင်ကိုကွယ်အဲ့တော့အဲ့ဒါအားကြပြီဟာငါတို့ဘဝကငါသိတာဖာသိတာပဲဟုတ်ကလား အဲ့တော့ကြည်သာတရားမင်းကြီးပေါ်ပါကြအလွန်တာတော့တာတာသူ့လိုဖြစ်အောင်ငါကြည့်မယ်ဟုတ်ကဲ့အဲ့တော့ဘာလို့ရမလို့အာယုံ၅ပါးရှောင်ရမယ်ထင်တယ်အဲ့တော့ငကားပြည်နေရင်ငကားပေါ်ပါငကားမှုတရားရှိတဲ့အတွက်ငကားကိရိတာရင်ထနိုင်နော်အဲ့တော့ရှောင်တော့အားဖြင့်ဟုတ်ကလားဗျဟင်အာယုံရှောင်ရမှာထင်တယ်လူပြည်လာကျင့်တာထင်တယ်ဟဲ့ဟင်လူအာယုံနဲ့ဆိုတော့သူငကားကဟင်ဒီကိရိတာတွေထနိုင်ပါအောင်မလားဟဲ့ အဲ့တော့လူရင်းပြောပါဆိုဗျာအဲ့ဒီမှာဟိုပုံနာသားဖားနဲ့တွေ့တော့သူကဥပုသ္ဆောင်တာတယ်ဟင်အဲ့တော့ကအလာမဲ့ပြမဲ့ဟိုပုံနာသားဖားနဲ့သွားတွေ့တော့ဟာမွေးရက်လက်ကြီးလှလဲလှဒါကြီးများအလာမဲ့ပြရရရင်ဘယ်နဲ့တော့ဟိအလုံးကြီးလို့ကောင်းပါဟုတ်အဲ့တော့ဖမ်းတဗျာဟင်အဲမွေကြီးကြီးတော့အဖိတ်ကလည်းပြင်းတော့ကြောက်တဗျာအဝေးကနေလှမ်းခဲနေဖြစ်ဟင်မွေကြီးသွားချိမွေကြီးက ဟိုကောင်ငါအပြစ်တယ်ဟိုကောင်ငါအပြစ်တယ်ဆိုတော့ငါအပြစ်တယ်ဆိုမခံယူတဲ့စိတ်ပေါ်မှာထင်တယ်ဟိုကောင်ဆိုတော့မကျင်တဲ့စိတ်ပေါ်မှာထင်တယ်အဲ့ဒါမြန်မာဆိုလို့တဲ့ဟောသူ့ခေါင်းလေးအခွေအောက်ထည့်တာဟင်ဟင်ညီပြမမိမှာဆိုလို့လေခေါင်းလေးခွေအောက်ထည့်ထားတယ်ဟင်အဲ့တော့ခဲပြစ်လိုက်ရင်နာတာလေးနဲ့တိတာလေးနှစ်ခုပဲရှိတော့မှထင်တယ်ဟိုကောင်ရောပါအောင်မလားငါရောပါအောင်မလားဟိုကောင်ငါဖြစ်တယ်ပါတော့ ဟင်နာတာနဲ့သိတာနှစ်ခုပဲရှိတော့ဒါလေးသူတတိလေးနဲ့မှတ်တာအဲတတိနဲ့မမှတ်လို့ကျွန်တော်ဟိုကောင်ငါဖြစ်တယ်ဝင်လာမှတယ်လေဟင်အာယုံမလုံးရင်လေအဲ့တော့နာတာနဲ့သိတာလေးကပ်ပြီးတော့ဒါလေးမှတ်နေအဲ့တော့အဝေးကပြည့်လို့မွေကြီးကမှလှုပ်တော့အနိကပြည့်အဲ့တော့ဝိကပြည့်နဲ့အနိကပြည့်ဘယ်ဟာကနာမလို့ဟုတ်အဲနိကကပြည့်အဲ့တော့ဘိုးနာတော့ဘယ်နဲ့ပုံမှန်ရမှာတယ်လေဟဲ့ပုံမမှန်ရဟိုပဲအာယုံတော့ပါသွားမှာပေါ့သိ အဲ့တော့အနည်းအပြည့်လည်းမလှုပ်တော့အဝေးကနေပြီးတော့တို့ဟိုတို့ဝါလုံးရှိရှိနဲ့ထိုးကြည့်တယ်ဟိဟိတာလာလေးထိုးကြည့်တယ်ဘယ်လိုလဲဟင်ဟင်ဟိုလှမ်းပြတာနဲ့ဒီလိုဆိုဓတိထိုးတာနဲ့ဘယ်ကနာမလို့ဟိဟင်အဲ့တော့လည်းနာရင်နာတော့ကိုကလည်းတတိရလည်းမှားမှာတယ်ဟိဟင်တကယ်လို့အာရုံတော့ပါသွားရင်ဟိုကောင်ငါဖြစ်တယ်ပါမှာပေါ့ကွာဟင်အဲ့တော့ဟိုကောင်ရောငါဖြစ်တယ်ရောမလားအောင် ဟင်တခါတဲ့နာတာလေးနဲ့သိတာလေးကတမသားလောက်ရှိလားတကြသားလောက်ရှိလားသူကလည်းသူရှိသလောက်ပဲတတိကလည်းမှားပါပဲထင်တယ်ဟဲ့တိတ်ကြီးကနေအာယုံလုံးအောင်ထင်တယ်ဟဲ့ဟုတ်ကလားဗျအဲသာသာလေးထိုးလို့မှမလုပ်တော့နာနာကြီးဆောင်းထိုးဘယ်လိုဆိုနာနာကြီးဆောင်းထိုးတော့သာသာလေးနာမှာပေါ့နာနာကြီးဆောင်းထိုးတော့သာသာလေးနာမလားဘယ်လောက်နာမှာတော့အဲနာတော့အာယုံနာမှာပေါ့အဲဒါလည်းမလုပ်ဘူး အင်းသူ့ဘက်ကများလာတော့ဗျာတတိအားကလည်းများရပဲထင်တယ်ဟိအပမာဒတတိနဲ့တရဏဂုံပွားမှာမဟုတ်လားနာရာလေးနဲ့တိတာလေးအဲဘယ်လိုမှမရဘယ်လိုမှမလှုပ်တော့မှသူ့ဘာတော့ညသူ့ကိုလက်နဲ့ကန်ကြည့်ဆွဲကြည့်ဒါလည်းမလုပ်ဘူးဟင်မလှုပ်တော့မှအဲ့ဒီတို့အာယုံလုံးအောင်ဥပုသ်ဆောင်နေတဲ့ငကားမင်းကြီးကိုတို့ပုံနာကဖမ်းသွားတာမဟုတ်လားဖမ်းသွားပြီးတော့တို့မြို့တွေမြို့တွေကိုသူအလံအလံမင်းပြဘူးလားဗျပြတော့ နဂါမင်းကြီးသူဥပုပ်ဆောင်ထားတာတင်တယ်ဟဲ့ဥပုပ်လည်းဆောင်မယ်သို့တော့ဟိုကလာမယ်ဆရာကဒီလိုကဖို့မွေတချင်းဆိုပြီးသူထမကဘူးလားဟင်တကဟိုနားသေးခြင်းတို့ဟိုကြားဘူးတာပေါ့ဗျာတစ်ဖက်ကဟိုဖာသေးထိုးရတယ်ဖာရဲ့သွေးနဲ့လေတစ်ဖက်ကမွေပါသေးထိုးရဟုတ်ကလားအင်းဒီနဂါမင်းကြီးပချုပ်ထဲကနေဟိုထွက်လာသေးခြင်းဟိုဖာသေးထိုးတာလေးနဲ့ဒီလိုပြရတယ်လေ ဒီလိုတို့သူထလာတပေါ့မင်းသူ့အကြိုက်ကိုဖားနေမူရဟုတ်ကလားအဲဒီတို့တို့ဒီဟိုငကားမင်းကြီးပချုပ်သေးကိုပြောင်းဝေစီခြင်းရင်ဟိုမွေပါသေးဟိုထိုးထားတယ်ပဲနဲ့ပြရပါလေဒီလိုတော့မွေပါကသူကြောက်ရတာတယ်နဲ့ဟဲ့ဒါဆိုပြောင်းခွေဝင်သွားတာဗျဒီလိုနဲ့ပြရပါတယ်တတိလည်းမလို့ရဘူးဥပုပ်လည်းမပြည့်ရဘူးသူခိုင်းတာလည်းလို့ရဟုတ်ကလားဟဲ့ဒီလိုနဲ့လိုက်ကြပါလေဗျာတော်နေတွေ့သွား နောက်ကဟိုသူ့ရွှေမျိုးတွေကလိုက်သိမ်းဟင်ပြန်သွားဥပုဆောင်မြဲဆောင်ပုံနာလဲလိုက်ရှားတွေးပြန်ဖမ်းပြန်ပြဒီလိုနဲ့သူ့ဘဝဥပုဆောင်သွားတာတည်းဟုတ်ကလားတို့ကောခုတို့ကိုနိုင်တဲ့ဥမာများခုတော့တို့ကိုဘာသာကိုလူမျိုးကိုမင်းနဲ့မဟုတ်ပါရဲ့ဟင်တကယ်လို့ခစ်ပြက်လို့ဟာမျိုးများတို့ဘာသာနဲ့ဆန့်ကျင်ဘက်လက်နဲ့ကင်ညာများခုတ်ချိန်လာပြီး ဟင်ကရမယ်ဆိုဘယ်လိုလုပ်ဟင်ဟင်အဲတချင်းလေးကလည်းကြိုက်တချင်းလေးဒီလုံးလေးကလည်းကြိုက်ဒီလုံးလေးနဲ့ကခိုင်းဥပုပ်လုံးအောင်ကနိုင်ပါမလားဥပုပ်ဥပုပ်လည်းပြရဘူးလေကနိုင်ပါမလားဟေးလူယိုးလောက်ကွာကလည်းကအောင်မယ်ဥပုပ်လည်းလုံအောင်မလေးဟောတချင်းလေးကလည်းကိုကြိုက်တဲ့တချင်းကောင်းလေးဒီလုံးလေးကလည်းလုံကောင်း ข้ายังเสียลงก็ဘယ်လိုလုပ်မလို့ဟိဟင်အော်ကတော့ဘယ်နဲ့တော့သိပါလဲပါကြီးလားသိမပါလဲမပါလားအာသိမပါလို့ဒီနာတွေဒီလောက်อยู่တော့လည်းပဲရွာတဲရောက်လို့လောကဓာမခံနိုင်သေးဘူးဆိုရင်ဒီဒီလမရသေးဘူးဒါမှတ်တာဟုတ်ကလားကေနာကြသို့